န္တပိဋကတိကနိကာယတိကနိကပါရပဋ္ဌိကဝေပဋ္ဌိကဝကသင်္ကာလကဒုတ္တမဘုရားမိန့်တော်မူတဲ့စကားလေးတွေမတန်ကောင်းနေအဲ့ဒီဘုရားမိန့်တော်မူတဲ့စကားလေးတွေအတိပ္ပပါဝင်တဲ့တိပ္ပပါဝင်တဲ့ဒီတင်္ဂါလေးတွေဒီလင်္ကာလေးတွေရေးထားတယ် ဤလုံးပါစေမမှုပေငါလီကြိုးစားမည်ပူလုံးပါစေမမှုပေငါလီကြိုးစားမည်ဆိုးလုံးပါစေမမှုပေငါလီကြိုးစားမည်မိုးချုပ်ပါစေမမှုပေငါလီကြိုးစားမည်စာလုံးပါစေမမှုပေငါလီကြိုးစားမည် ပိုက်တင်းပါစေမမှုပေငါလေကြိုးစားမည်ထိုတို့ကြိုးစားလောက်သူကရသွားကောင်းကျိုးတွေထိုတို့ကြိုးစားလောက်သူကကြီးပွားချမ်းသာပေထိုတို့ကြိုးစားလောက်သူကရသွားအောင်ပွဲတွေထိုတို့ကြိုးစားလောက်သူကရောက်သွားပန်းတိုင်တွေ ထိုတို့ကြိုးစားလုပ်သူကရောက်သွားထိတ်တို့ပဲတဲ့သစ္စာဘုရားဟောတော်မူတဲ့ပါဠိစကားတော့ပါဠိပါဠိတော်စကားတွေကတော့သာခောမေကုလဗုဒ္ဓအာရိနဝအာလတယာနိယောဂီဂါပတိဗုဒ္ဓအရှင်သာဖြစ်တဲ့သင်္ကာလက သူလင်အပြင်းကိုတိဆောက်ကြတဲ့အပြင်းကိုစုဆောင်းကြတဲ့နေရာမှာအပြစ်တွေက6မျိုးရှိတယ်ဣမေဆာဤ6မျိုးတို့သည်အတိတိတန်တိကာမနာကရောတိအလွန်အေးနေတာပဲဆိုပြီးတော့ကိုလိုရမယ့်အလုပ်ကိုမလုပ်ဘူးအလွန်အေးတာကိုအကြောင်းပြပြီးတော့လုပ်တဲ့အလုပ်ကိုမလုပ်ပဲနေတယ် ပတိဩနန္တိဓမ္မနာကရောတိအလွန်ပူနေတာပဲဆိုပြီးတော့ပူတာကိုအလွန်ပူတာကိုအကြောင်းပြပြီးတော့စင်ကြည်ပြီးရမဲရှာပြီးတော့ကိုယ့်အလုပ်ကိုကိုယ်မလုပ်ဘူးအတိပါတော်တိကာမနာကရောတိအလွန်စောလုံးနေတာပဲဆိုပြီးတော့ကိုယ့်အလုပ်ကိုမလုပ်ဘူးအတိတာယံတိ ကမ္မနာကရောတိအလုံးမိုးချုပ်ပြီအဲ့ဒီလိုဆင်ခြေပေးပြီးတော့ရမေရှာပြီးတော့ကိုလိုရမယ်အလုပ်ကိုမလုပ်ဘူးအတိသာတော်တိကမ္မနာကရောတိအလွန်ဆာလွန်တယ်ဆိုပြီးတော့လည်းပဲကိုလိုရမယ်အလုပ်ကိုမလုပ်ဘူးအတိသာတော်တိကမ္မနာကရောတိအလွန်ပိုက်တင်းနေတာပဲဆိုပြီးတော့အကြောင်းပြပြီးတော့ ရှင်ကြီးပြေးပြီးတော့ရမဲရှာပြီးတော့ကိုယ်အလုပ်ကိုကိုမလုပ်ဘူးလူကင်း6မျိုးလို့ခေါ်တာပေါ့ပြောကြတာပေါ့တတဤဝံကိစ္စပတိတဗဟုလတ္တဝိဟရတော အနုပ္ပန္နာစီဝဘောကနုပ္ပစ္စံတိဤဝံဤတို့ကိစ္စပတိတဗဟုလတ္တလုပ်ငန်းကိစ္စတွေမှာစင်ကြေးပေးခြင်းရမဲရှာခြင်းအကြောင်းပြခြင်းတွေများသည့်ဖြစ်၍ ဝိဟရတော်နေသောတတ္တထိုကဲ့သို့ပြင်းသောပုဂ္ဂိုလ်ဤအနုပ္ပန္နာဇီဝဘောကမဖြစ်ပေါ်သေးသောစီစဉ်ဥစ္စာတို့သည်လည်းပဲနုပ္ပစ္ဆန္တိနာဥပ္ပစ္ဆန္တိဖြစ်ပေါ်မလာကုန်တဲ့မရသေးတဲ့စီစဉ်ဥစ္စာတွေလည်းမရဘူးတဲ့အဲဒီလိုအေးတာတွေအလွန်အေးတာတွေအလွန်ပူတာတွေအလွန်စောတာတွေအလွန်မိုးချုပ်တာတွေအလွန်ပိုက်တင်းတာတွေအလွန်ဆာလောင်တာတွေအဲဒီလိုအကြောင်းတွေရှောက်ပြပြီးတော့ကိုလိုရမယ်အလုပ်ကို မလုပ်တဲ့ပုဂ္ဂိုလ်မှာစီဝါရေးလုပ်ရင်လည်းစီဝါရေးမအောင်မြင်ဘူးမရဘူးတဲ့ရသေးတဲ့စီစဉ်ဥစ္စာတွေလည်းရမလားဥပ္ပန္နာစဘောကပရိခေယံကိစ္ဆန္တိကိုရှိထားတဲ့စီစဉ်ဥစ္စာတွေလည်းအကုန်ဆုံးရှုံးပျက်စီးကုန်ရောကုန်ခန်းကုန်ရောအဲဒီလိုမျိုးဆိုဘုရားဟောတော်မူတဲ့ပါဠိတော်စုံနိယစကရက်ဒီပေါ်လေ ကာထာအနေနဲ့မြတ်စွာဘုရားဟောတော်မူသေးတယ်အတိတိတံအတိအုံနံအတိတာယမိတံအဟုဣတိဝိတ္တထကမ္မန္တိအဋ္ဌအစ္စင်တိမာနဝေဣဒံတိတံဤအလွန်ဧရာအဟုဖြစ်နေတယ်ဖြစ်နေပြီအတိဥဏအလွန်ပူရာအဟုဖြစ်နေပြီအတိတာယံအလွန်မိုးချုပ်တာအဟုဖြစ်နေပြီ ဟိတိပိတုပြော၍ဝိတ္တထကမ္မန္တိကိုလို့ရမယ်အလုတ်ကိုစွန့်လွတ်ထားကုန်သောအလုတ်ကိုမလုံကြကုန်သောမာနဝီတတ္တဝါတို့ကို အထာကောင်းရိုးတို့သည်အစဉ်တီကျော်လွှား၍တွားရတွားကြလေကုန်၏အဲ့ဒီလိုအလုံးမလုံးတဲ့ပုဂ္ဂိုလ်ကိုကောင်းကျိုးတွေကစွန့်ခွာပြီးတော့တွားရတယ်ကောင်းကျိုးတွေကအဲ့ဒီလို အလွန်အေးတာတွေအလွန်ပူတာတွေအလွန်ဆောတာတွေအလွန်မိုးချုပ်တာတွေအလွန်ဆာလောင်တာတွေအလွန်ခိုင်ကျဉ်တာတွေအကြောင်းပြစင်ကြီးပေးပြီးတော့အလုံးမလုံးကြတဲ့ပုံကိုအလုံးမလုံးချင်တဲ့ပုံကိုပြင်းတဲ့ပုံကိုတွေကိုအဲသူတို့ကဆုံးခွာသွားကြတယ်အဲ့ဒီလိုလူပြင်းတန်တန်မှာကောင်းကျိုးတရားတွေဆိုတာမတည်ရှိဘူးတဲ့အဲ့ဒီပါဠိတော်စကားရကတခု နောက်ပါဠိတော်စကားရတစ်ခုကတော့ဂါထာဂါထာပဲရောဒတိနေစဩနေစတိနာပိယောနမညတိကရံပုရိတကိစ္ဆာနိနာသောဒုက္ခံဝိဟာယတိဒုက္ခံသောနာဝိဟာယတိဤသာဤလောက၌ရောအခြင်းပုဂ္ဂိုလ်သည်တိနေစအေးကို၎င်းဥနေစအပူကို၎င်းတိနာမြက်ထက်ဘီယော ကျော်လွန်ပြီးတော့နာမည်ရတီမမှတ်ချင်ဘူးအေးဒါလည်းပဲသူကမျက်လောက်ထားတာပဲကိူးဆိုင်ဆရာမလို့ပူတာလည်းပဲမျက်လောက်သဘောထားမျက်လောက်တော့သဘောမထားဘူးမျက်တဲ့ပူတယ်လို့သဘောမထားဘူးမျက်လောက်ပဲသဘောထားတယ်ကိူးဆိုင်ဆရာမလို့အဲ့ဒီလိုကိူးမဆိုင်ဘူးအေးဒါပူတာတွေကိုကိူးမဆိုင်ဘူးမျက်ကိုကိူးမဆိုင်တယ်လို့ပဲအေးဒါပူတာကိုလည်းကိူးမဆိုင်ဘူးမျက်လိုပဲသဘောထားတယ်ကရံပုရိတကိစ္စနိနာတော့ ဒုက္ခဝိဟာယတိပုရိသကိစ္စနိအမျိုးသားတွေလုပ်ရမယ်လုပ်ငန်းကိစ္စတွေကိုကိုလိုရမယ်လုပ်ငန်းလုပ်ကိစ္စတွေကိုကရံပြုလုပ်တော့တော့ထိုပုဂ္ဂိုလ်မျိုးဟာဒုက္ခချမ်းသာကိုနဝိစဟာနဝိဟာယတိမစွန့်လို့ရဘူးတဲ့ဒုက္ခတမင်ကြီးချမ်းသာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ကြီးပွားတဲ့အောင်မြင်တဲ့တိုးတက်တဲ့ကိုလိုချင်တဲ့ပန်းနိုင်ကိုရောက်တဲ့ကိုလိုချင်တဲ့ထိနေရာကိုရောက်တဲ့အဲ့ဒါဟာကိုလိုရမယ်အလုပ်တွေကြိုးကြိုးစားစားလုပ်တဲ့ပုဂ္ဂိုလ်မှာ အဲ့ဒီလိုအကျိုးတရားတွေရသွားတာပဲအဲ့ဒါလေးတွေရှိရွယ်ပြီးတော့ခုနအလင်္ကာလေးတွေရေးမိတာပေါ့လေဒီမြတ်စွာဘုရားမိန့်တော်မူတဲ့စကားတွေကအင်မတန်ကောင်းလုံးလို့မိမိတို့ဘဝမှာမှတ်သားပြီးတော့အဲ့နာကျင့်သုံးကြရင်အင်မတန်အကျိုးတွေရမှာမို့ကုလိုခြင်းနဲ့ကောင်းကျိုးတွေရမှာမို့ကြီးပွားချမ်းသာမှာမို့ ချမ်းသာနဲ့ပြည့်စုံလာမှာမို့အဲဒါလေးမှတ်လို့ပြောအောင်ဆိုပြီးခုနလင်္ကာလေးတွေလှုပ်ထားမိတာလင်္ကာလေးတွေပြန်ပြောပြလို့ရှိရင်ခုနဘုရားမိန့်တော်မူတဲ့ပါဠိတော်စကားရပ်တွေကိုအကုန်ခြုံငုံမိသွားတာပါပဲဤလွန်ပါစေမမှုပေငါလေးကြိုးစားမည်ပူလွန်ပါစေမမှုပေငါလေးကြိုးစားမည်ဒီနေ့သူတွေကအေးလွန်တာပဲအကြောင်းပြတယ် ဘူးလွန်နေအောင်လည်းအကြောင်းပြစင်ကြီးပေးတယ်ရမဲရှာတယ်အေးမပြင်းတဲ့သူတွေဆိုတာကအဲ့ဒါတွေလုံးဝမမှုဘူးပြီးတော့ကြိုးစားတယ်ဒါကြောင့်အေးလွန်ပါစေမမှုပေငါလေးကြိုးစားမည်ပူလွန်ပါစေမမှုပေငါလေးကြိုးစားမည်ဟုတ်တယ်အဲ့ဒီစိတ်ဓာတ်လေးကိုမှုရမှာဒီဓာတ်လေးကိုမမှုတဲ့စိတ်ဓာတ်ပူတာကိုလည်းမမှုတဲ့စိတ်ဓာတ်ကိုလူကိုပဲအလေးပြုကရုစိုက်ကြိုးစားကိုလူကိုပဲ အဲကြိုးစားပြီးတော့လုပ်အဲ့ပုဂ္ဂိုလ်ကြီးပွားမဲ့ပုဂ္ဂိုလ်ပဲချမ်းသာမဲ့ပုဂ္ဂိုလ်ပဲအောင်မြင်မဲ့ပုဂ္ဂိုလ်ပဲသူကထိရောက်မဲ့ပုဂ္ဂိုလ်ပဲဒီရာလေးတွေကြောင့်တခါလေအင်းမှုနေမယ်အေရာလေးတွေပူရာလေးတွေကြောင့်ဥမှုနေမယ်အဲ့ဒါဆိုလို့ရှင်တို့ထိရောက်ဖို့မဟုတ်ဘူးအောင်မြင်ဖို့ပုံဘူးကြီးပွားဖို့ပုံဘူးလို့အတိပဲရတာပေါ့လေ စိုးလုံးပါစီမမှုပင်ငါလေးကြိုးစားမိပြင်းနေတဲ့ပုဂ္ဂိုလ်စိုးလုံးတာလည်းအကြောင်းပြတာပဲအဲစိုးလုံးတာလည်းစိုးပါစီမမှုသူ့အလုပ်သူကြိုးစားတယ်ဟောအဲ့လိုပုဂ္ဂိုလ်မျိုးအဲ့လိုဇွဲရှိတဲ့ပုဂ္ဂိုလ်မျိုးအဲ့ဒီလိုစိတ်ဆန္ဒရှိတဲ့ပုဂ္ဂိုလ်မျိုးကြီးပွားမယ်အောင်မြင်မယ်တိုးတက်မယ်ချမ်းသာမယ်ထိရောက်မယ်မိုးချုပ်ပါစီမမှုပင်ငါလေးကြိုးစားမိ အလောက်စီချင်းရောက်သွားပြီနောက်ကျသွားပြီအေးဝါမှာမဟုတ်ဘူးအဲ့ဒီလိုအကြောင်းတွေပြပြီးတော့မိုးချုပ်သွားရင်လည်းမိုးချုပ်လို့အလုံးမလုံးရှင်းဘူးတဲ့ပြင်းနေတဲ့အဲ့ဒီပုဂ္ဂိုလ်ကြီးဝါနိုင်မှုမအောင်မြင်နိုင်ဘူးထိမရောက်နိုင်ဘူးတဲ့သူတဏ္ဍာမှာကောင်းကျိုးတွေကမတည်ဘူးသူစီမှာကောင်းကျိုးတွေကမပျော်ဘူးတဲ့သူ့ကိုကောင်းကျိုးတွေကဆုံးခွာဆုံးခွာသွားတယ်တဲ့အောင်မြင်မှုတွေကဆုံးခွာသွားတယ်အောင်မြင်မှုဆိုတာသူစီမရောက်လာတော့ဘူးတဲ့ ထိတ်မရောက်ဘူးတဲ့အောက်ပဲအောက်ချီပဲရောက်နေခြင်းနေရမယ်အလယ်လောက်ပဲနေခြင်းနေရမယ်ထိတ်တော့မရောက်နိုင်ဘူးထိတ်ကသူနဲ့မထိုက်တန်နဲ့ထိုက်တန်မှုမရှိဘူးတဲ့မထိုက်တန်ဘူးတဲ့ဆာလုံးပါပြီမမှုပြီငါလေးကြိုးစားမိဆာလုံးပါသည်ဆာဆာပါသည်တက်တော့ဆာပါသည်ငါမမှုငါလုံးငါလုံးငါလုံးငါပြောင်းလုံးငါလုံးငါအပြုတ်ပြုတ်ကမခံဘူးအဲဒီလိုစိတ်သက်ရှိတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရတယ် ပိုက်တင်းပါစေမမှုဝေငါလေးကြိုးစားမိပိုက်တင်းတော့လည်းပိုက်တင်းလို့ဆိုပြီးပြီးရင်လည်းသူကပြင်းတာပဲစားတော့လည်းစားလို့ဆိုပြီးပြင်းတာပဲပူတော့လည်းပူလို့ဆိုပြီးပြင်းတာပဲဤတော့လည်းဤလို့ဆိုပြီးပြင်းတာပဲစောတော့လည်းစောလို့ဆိုပြီးပြင်းတာပဲမိုးချို့တော့လည်းမိုးချို့လို့ဆိုပြီးပြင်းတာပဲပြင်းစရာအကြောင်းကြီးရှားနေတာကိုရှားနေတော့သူ့အတွက်ပြင်းစရာအကြောင်းကြီးဒီ၆မျိုးပဲဘုရားဟောတော်မူထားတာပါပဲထို့သူကြိုးစားလို့သူက ကြာသွားကောင်းကျိုးတွေတဲ့အဲ့ဒါကတော့ခုနဘုရားဟောတော်မူတဲ့ပါဠိစပစ္စကရကိုပြောင်းမြန်လုပ်လိုက်တာပါပဲဣတိဝိတ္တထာကမ္မန္တိအတ္တအစ္စန္တိမာနဝေဣတိဤသို့ခုနအကြောင်းကြီးပြပြီးဝိတ္တထာကမ္မန္တိအလုတ်ကိုစွန့်လွတ်ထားတဲ့ပုဂ္ဂိုလ်အလုတ်မလုတ်တဲ့ပုဂ္ဂိုလ်အလုတ်လုတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့မာနဝေတ္တဝါတို့ကို အထာကျိုးစီဝါတို့သည်အစ္စင်ဒီကျော်လွှားကုန်၏ လှုပ်ဆက်ပြီးတော့သွားတယ်သူ့ထံမနေဘူးတဲ့သူ့ထံမပြုံးဘူးတဲ့သူ့သူ့ထံမှာမတည်ရှိဘူးတဲ့အဲ့ဒါကိုပြောင်းပြန်လုပ်လိုက်တဲ့ကြိုးစားတဲ့ပုံကိုယ်ကြီးဆိုလို့ရှိရင်အကျိုးကောင်းကျိုးတရားတွေကိုပိုင်ဆိုင်နိုင်တယ်ရင်မှာပိုက်ပြီးတော့အောင်ပွဲခံရတယ်ကောင်းကျိုးတရားတွေကအဲ့ဒီလိုကြိုးစားတဲ့ပုံကိုယ်တဏ္ဍာမှာပျော်တယ်အဲ့ဒီလိုဖြောင်းပြန်အတိတ်ဘယ်ကိုရည်ရွယ်ပြီးတော့ ထို့သို့ကြိုးစားလုပ်သူကရှာသွားကောင်းကျိုးတွေအထာအစ္စင်ဒီမာနဝေကလက်လွတ်တာပေါ့ကောင်းကျိုးတွေလက်လွတ်ဆုံးရှုံးတာပြင်းတဲ့ပုဂ္ဂိုလ်ကြိုးစားတဲ့ပုဂ္ဂိုလ်မှာတော့ကောင်းကျိုးတွေလက်ဝယ်ပိုင်ဆိုင်ပြီးတော့ရရှိသွားတာတဲ့ကောင်းကျိုးတွေသူ့ထံမှာပြောတာတဲ့ဒါကြောင့်ထို့သို့ကြိုးစားလုပ်သူကရှာသွားကောင်းကျိုးတွေတဲ့ထို့သို့ကြိုးစားလုပ်သူက ကြီးပွားချမ်းသာပြီဒါလည်းပဲအလွတ်ပြောတာမဟုတ်ဘူးခုနကရံပုရိသကိစ္ဆာနိနာသောဒုက္ခံဝိဟာယတိအဲဒီဂါထာဘိုက်ကိုရည်ရွယ်ပြီးကြီးတာပုရိသကိစ္စနိကိုလိုရမယ်အလုပ်တွေကိုတဲ့ယောက်ျားလေးလိုရမယ်အလုပ်တွေကိုကရံပြုလုပ်သောတောထုပုဂ္ဂိုလ်သည်တဲ့ကြိုးစားပြီးတော့ကိုယ်အလုပ်ကိုလုပ်တဲ့ပုဂ္ဂိုလ်သည်တဲ့ဒုက္ခချမ်းသာကိုနဝိခာယတိမစွန့်လို့ရဘူး တဲ့ချမ်းသာကိုပိုင်ဆိုင်နေတဲ့ထာဂရမှာတော့ဒုက္ခသမင်ကြီးတဲ့ချမ်းသာနဲ့ပြည့်စုံနေတဲ့အဲ့ဒီစကရလေးတွေကိုကြည့်ပြီးတော့ထိုသူကြိုးစားလုပ်သူကကြီးပွားချမ်းသာပြီဆိုပြီးတော့အဲ့ဒီလင်္ကာလေးရေးလိုက်တာအဲ့ဒီမြတ်စွာဘုရားမိန့်တော်မူတဲ့စကားတွေကိုအကုန်ပြန်ခြုံပြီးတော့ထိုသူကြိုးစားလုပ်သူက ရသွားအောင်ပွဲတွေဟုတ်တာပေါ့ကျူးစားတဲ့ပုဂ္ဂိုလ်တွေမှာအောင်ပွဲရကြတာပဲလောကမှာစီးပွားရေးလုပ်တဲ့သူကစီးပွားရေးဘက်မှာအောင်ပွဲရတယ်ပညာရေးလုပ်တဲ့ပုဂ္ဂိုလ်ကပညာရေးဘက်မှာအောင်ပွဲရတယ်နောက်အမှုပညာလုပ်တဲ့ဆိုရင်လည်းအမှုပညာဘက်မှာအောင်မြင်မှုတွေရကြတယ်အာကစားလုပ်တဲ့ဆိုရင်လည်းအာကစားဘက်မှာအောင်မြင်မှုတွေရကြတယ်သိပ္ပံပညာလုပ်တဲ့ဆိုရင်လည်းသိပ္ပံပညာဘက်မှာအောင်မြင်မှုတွေရကြတယ် စေပညာလုပ်တယ်ဆိုရင်လည်းစေပညာဘက်မှာအောင်မြင်မှုတွေရကြတယ်နိုင်ငံရေးလုပ်ရင်လည်းနိုင်ငံရေးဘက်မှာအောင်မြင်မှုတွေရကြတယ်ကျမ်းမာရေးလုပ်ရင်လည်းကျမ်းမာရေးဘက်မှာအောင်မြင်မှုတွေရကြတယ်အဲကြိုးစားတဲ့ပုဂ္ဂိုလ်ဆိုတာကိုလုပ်တဲ့လုပ်ငန်းမှာအောင်မြင်မှုတွေရကြစမြဲပဲဒါကြောင့်မို့ထိုသူကြိုးစားလုပ်သူကရှားသွားအောင်ပွဲတွေတဲ့ထိုသူကြိုးစားလုပ်သူကရောက်သွားပန်းတိုင်တွေ ကိုလိုချင်တဲ့ပတ်နိုင်ဆိုတာရှိရသမီးရဲ့ပဲအဲ့ဒီကိုလိုချင်တဲ့ပတ်နိုင်ကိုပရိယတ်တိလောက်တဲ့ဆိုရင်ပရိယတ်တိမှာပတ်နိုင်ရှိရတာပေါ့ပฏิပတ်တိလောက်တဲ့ဆိုရင်ပရိပฏิပတ်တိမှာပန်းထိုင်ရှိရတာပေါ့အဲ့ဒီကိုလိုချင်တဲ့ပန်းနိုင်အသီးသီးမှာကုဏိကေသံဘောလောက်တဲ့ဆိုရင်ဒီကသံဘောမှာပန်းထိုင်ရှိတာပေါ့အဲ့ဒီပန်းတိုင်ရောက်သွားဖို့ရအတွက်ပြင်းတဲ့ပုဂ္ဂိုလ်မရောက်နိုင်ဘူးကြိုးစားတဲ့ပုဂ္ဂိုလ်ရောက်နိုင်တယ်ဒါကြောင့်မို့ထိုသူကြိုးစားလို့သူက ရှောက်သွားပန်းတိုင်တွေထိုသူကြိုးစားလုပ်သူကရောက်သွားထိတ်တူပြီစီပေါ်ရေးပဲထိတ်ရောက်နေကြတယ်ကဘာမှာအဲပီလျာနာတို့ပီလျာနာတို့တကယ်အဲအချမ်းသာဆုံးတထေးကြီးတွေသွားကြည့်တကယ်ကြိုးစားကြတဲ့ပုဂ္ဂိုလ်ကြီးပြင်းတဲ့သူတယောက်မှမပါဘူးသိပ္ပံပညာမှာတခါလဲလူပဲစုလေးရ တကယ်ထိရောက်ပြီးတော့ကဘာကဘာကြီးကိုကျေးဇူးပြုပြီးတော့အဲကဘာမှတခါလဲလူရာတည်သွားမယ်နာမည်မတည်တဲ့လူတွေကြည့်အဲ့ဒီလူတွေကျူတယ်လေတကယ်ကျူစားချရတာပဲတကယ်ကျူစားဒီလောကအမေအဖြစ်အင်တာဗျူးမှာဗမာပြည်ကဒုတိယတိုင်းရင်းသားနဲ့တူတယ်သူရွှေရည်ကြီးအများကြီးရခဲ့တယ်ဟုတ် ဟိုဥနိဝင်တက်ခါစားကနဲ့တွေ့မေးဖြေထားတော့အဲသူကရွှေရစိတ်ဒီအများကြီးရအများကြီးရတဲ့သူကနိုင်ငံရရွှေရစိတ်ဒီပဲအဲ့ဒီခေတ်ကဟိုအဲ့ဒီခေတ်ကအဲ့ဒီခေတ်ကဘာလဲရှိတုံအာရှကျော်ကျော်တို့ဘာမာရီကားတို့ဘာလို့အဲ့လိုမျိုးတွေပေါ့အဲ့ဒီခေတ်ကပွဲကြီးပေါ့နိုင်ငံရနိုင်ငံရမှာလုပ်တဲ့ပွဲအဲ့ဒီပွဲမှာတော့ရွှေရစိတ်ဒီရဟိုရစိတ်ဒီလည်းရရွှေရစိတ်ကများတာပါ အဲ့ဒီလူကနောက်ဆုံးပြိတ္တကိုအဲတောင်လာနောက်သားဒီလိုဟိုအာကစားလုပ်ကြတဲ့ပုံကိုယ်တွေမှာခမည်းလို့အောင်ပွဲရအောင်ရှုရစိတ်တည်ရအောင်ဘူရစိတ်တည်ရအောင်ဘာစကားလေးများပြောချင်ပါလေသူပြောတဲ့စကားလေးနှစ်ခုအမှန်တန်ကောင်းတယ်ကြိုးစားတဲ့အခါချက်ကုတ်ချက်ခဲကိုကြိုးစားရမယ်ချက်ချက်ကုတ်ချက်ခဲတဲ့ ချာကုတ်ချာခဲတာချာချာချကုတ်ချခဲဆိုတော့သူကစကလုံးကချာကုတ်ချာခဲချာကုတ်ထားချာခဲတာဆိုအဲအမတန်သူကဆွေးမြတာချကုတ်ချခဲတဲ့နော်မိဂုံရန်ကုန်တဲ့မိဂုံရန်ကုန်ကြိုးစားရတယ်မိဂုံရန်ကုန်ကြိုးစားတယ်ချကုတ်ချခဲကြိုးစားတယ်အဲဒါဆိုရွှေစိတ်တွေရတာပါပဲဗျာကျုပ်အဲ့လိုလုပ်လို့မရတာပါဗျာရွှေစိတ်တွေမူစိတ်တွေ ဒီကုတ်တစ်ခဲကြိုးစားရမိခုံရံကိုကြိုးစားအခုလည်းပဲကိုလူချင်းနဲ့ပန်းနိုင်ရောက်ဖို့ရအတွက်ပေါ်တော်ရော့တော်ပြင်းကြည့်ပြီးတော့အဲအဲ့ဒီလိုလုပ်လို့မရဘူးချက်ကုတ်ချက်ခဲကြိုးစားရမယ်မိကိုရန်ကုန်ကြိုးစားရမယ်အဲ့ဒီလိုချက်ကုတ်ချက်ခဲမိကိုရန်ကုန်ကြိုးစားရင်ရွှေစိတ်တွေလည်းအများကြီးရမှာပါငွေစိတ်တွေလည်းအများကြီးရမှာပါပဲ ဒါကြောင့်ခုနကထိုသူကြိုးစားလုပ်သူကအဲရောက်ရောက်သွားထိတ်တော့ပြီထိတ်ရောက်သွားရှုတဲ့စိတ်ဆိုထိတ်ဆုံးမှာပေါ့ထိတ်ဆုံးရောက်သွားတာအဲဒီလုပ်ငန်းမျိုးမျိုးမဆုံးထိတ်ရောက်ခြင်းကတော့စီပွားရေးပဲလက်ထိတ်ရောက်ခြင်းပညာရေးပဲလက်ထိတ်ရောက်ခြင်းကျမ်းမာရေးပဲလက်ထိတ်ရောက်ခြင်း အာကစားဆိုရင်အာကစားဘက်မှာထိရောက်ခြင်းအမှုပညာဆိုရင်အမှုပညာဘက်မှာထိရောက်ခြင်းသိပ္ပံဆိုရင်သိပ္ပံဘက်မှာထိရောက်ခြင်းနိုင်ငံရေးဆိုရင်နိုင်ငံရေးဘက်မှာထိရောက်ခြင်းကျူစားရတယ်ခုနတကကြီးအမေးဖြေမှဖြေတဲ့တကကြီးရှုရစိရှုရှင်တကကြီးပြောသလိုပြောရမယ်ဆိုရင်ချက်ခုချက်ခဲကျူစားရတယ်မိဂုံရန်ကုန်ကျူစားရတယ်အဲ့ဒီလိုကျူစားလို့ရှိရင်တော့ထိတ်ကိုရောက်တာသိချပါတယ်အဲ့ဒီလို ကိုလိုရှင်နဲ့ဖန်နိုင်နေရောက်ကိုရအတွက်ကိုလိုရှင်နဲ့အောင်ပေါ်ရကိုရအတွက်ဟိုးထိတ်ဆုံးကိုရောက်ကိုရအတွက်ကြိုးစားပြီးတော့အလုပ်လုပ်လို့ရှိရင်တေချာဖို့ရောက်တယ်ချက်ကုတ်ချက်ခဲကြိုးစားရင်တေချာဖို့ရောက်တယ်မိဂုံရန်ကိုကြိုးစားရင်တေချာဖို့ရောက်တယ်လို့အဲ့ဒီလိုရည်ရွယ်ပြီးတော့ဘုရားမိန့်ကြားတော်မူခဲ့တဲ့စကားတွေနဲ့အညီအဲ့ဒီလင်္ကာလေးတွေကိုဒီကုန်းပါတယ်ဒီကုန်းလိုက်ပါတယ် ဒီလင်္ကာလေးတွေမှတ်သားပြီးတော့မိမိတို့ဘဝမှာလက်တွေ့အသုံးချနိုင်ကြရင်အဲ့ဒီလင်္ကာလေးတွေထဲမှာပါတဲ့ဘုရားပြည့်တော်မူထားတဲ့ကောင်းကျိုးတရားတွေကိုကိုယ်စီကိုယ်စီရရှိသွားကြမှာဖြစ်ကြပါလေ။သာသနာ